ယေရှုရှင်မဟာပရိမြိုင်ဆရာတော်ဘုရားကြီးမန္တလေးမြို့ပရိယတ္တိသာသနာ့ဗိမာန်ဓမ္မခရီးစဉ်၌9ရက်6လ68ခုနှစ်နာနယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဤကဲ့သို့ဘာဘယဝိဒိတာ၍တရားဘာငါယရဏများသုံးပါးတို့အား ယောပညာနုလက်ဆုံမူ၍ရှိခိုးပူဇော်ဖုံနမန်လျှောကတော်ကြရသောဤပနာမကုသိုလ်ကစေနာသည်ဟူဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဆိုသောကာယဒုက္ခစိတ်တဒုက္ခနထာနာတို့ဖြင့်ပြုဝါဒပူလည်းတို့ချမ်းသာသောကိုချမ်းသာသောစိတ်တို့ဖြင့် လောကီလောကုတ္တရာနှစ်ဖြာသောအကျိုးတရားတို့ကိုတိုးပေါင်းအောင်ကြိုးစားနိုင်ရပြီလေဘုရားဖြစ်စေကဗုဒ္ဓယဟန္တာဒုဒ္ဓဆံရဖြစ်သောနိဗ္ဗာန်သို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိငါးမျိုးတို့တွင်မိမိတို့မြင့်တဲ့သောဘောဓိသို့ဖြင့်နိဗ္ဗာန်သို့ဝင်စားနိုင်ကြပါစေ။ တေယံပိဗုဒ္ဓံတရဏံကိသာမိဓာတေယံပိဓမ္မံတရဏံကိသာမိဓာတေယံပိသံဃံတရဏံကိသာမိကေတရဏကမနံမဟာပရိပုဏ္ဏဘာနာတိဘာဒဝေရမဏိတေခာပရံသမာဓိယာမိသာ အာဒိနာဒါနာဝေရမေတိကဗြဟ္မမာရိယာမိအာပြမစရိယာဝေရမေတိကဗြဟ္မမာရိယာမိโมทาวาราวิรามุเตขะพระนมาติยามิသုရာမေရယမစ္ဆသမ္မာဒဌာနာ ဝိရာမဏိတေခာဗြဟ္မမာရိယာမိဝိကာလဘောဓနာဝိရာမဏိတေခာဗြဟ္မမာရိယာမိနေသာသီတာဝါရိတာဝိပုကာသာသနာမာလာကန္တာ ဝိလေပနာဓာရဏမန္တနာဝိဘုဒနာဒါနာဝိရမေတေခာဓမ္မမာရိယာမေဩဇာတယနာမဟာတယနာဝိရမေတေခာဓမ္မမာရိယာမေေတရဏေနသာတေနသမ္မာနဂတံ ဥပောတထတေလံဘဒုကံကတဝါတမံအပမတေနပမတေတာတို့ဘာမှပြုတော်လည်းပဲတီလာပါရသေးတယ်ဗျဟုတ်ကလား သတိဒါတာပြုရင်သီလပါရတယ်ဗျဒါမို့သီလဆောက်တည်ရင်လေဒါနပါရတယ်ဗျဟုတ်ကလားဘာဖြစ်လို့တော့ဒါနနဲ့သီလနှစ်ခုပေါင်းမှတချောင်းဒီတော်လမ်းကိုသွားနိုင်တယ်ဟုတ်ကလားအဲ့ဒီခရီးလမ်းကိုသူသွားခြင်းနဲ့မဲ့ဒီဘူဒီနိဗ္ဗာန်နေ ဒါကိုလူချင်းရတာထင်တယ်ဟုတ်ကလားခုနကတို့ဩဃာတာဆိုရုံမှာမိုးဘူးဆရာတော်ဘုရားကြီးရဲ့ဥပနိတိတိဆိုတဲ့ဆိုရုံမဟုတ်ဘူးလားသူကနောက်ဆုံးဘာလူချင်းတာတဲ့တို့ဟုတ်ကလားအဲ့ဒါလူချင်းလို့ရှိရင်ဘဝဇိုးမှရမှာလားဘဝခေါင်းမှရမှာလားဒီပြအဲ့ဒီမဲ့ဒီအဲ့ဒီဖူဒီအဲ့ဒီနိဗ္ဗာန်ဒီ အဲ့ဒါဘဝဆိုဖြစ်တဲ့အပေပုံမှာမရနိုင်ဘူးဟုတ်ဗျာအဲ့တော့အပေပုံမရခြင်းလို့ရှိရင်သူကလူပုံနဲ့နတ်ပုံဒီနှပုံသွားမှတယ်ဟုတ်ကလားအဲ့တော့လူပုံနဲ့နတ်ပုံကိုသွားဖို့ရာအတွက်တို့ဘာလို့ရသလဲဖဏတရားလိုတယ်ဟင်ခရီးသွားရင်ဖဏတစ်ဖက်ထဲနဲ့သွားသလားတရားနဲ့သွားသလားတရား အေးပေါ်ရဒါနတစ်ဖက်ထဲနဲ့လည်းမရဘူးသီလတစ်ဖက်ထဲနဲ့လည်းမရဘူးဟုတ်ကလားအင်းသီလကတို့လူဘဝနတ်ဘဝကိုရောက်ဖို့ရသူကတောင်းယူရတယ်ဘဝတံပါတိလားဟင်ဒါနကရောက်တဲ့လူဘဝဓဘဝမှာအထုတ်ဖြေစားဖို့ရာဘောဂတံပါတိကိုတောင်းယူတယ်နှစ်ခုပေါင်းမှတယ်အဲ့တော့ဘဝနဲ့တော့ပြည့်စုံတယ်ဗျာ စည်းစိမ်နဲ့မပြည့်စုံရင်ဟောစိတ်ချမ်းသာမလားအဲစိတ်မမချမ်းသာရင်စိတ်တည်ငြိမ်မှုရမလားအဲစိတ်တည်ငြိမ်မှုမရလို့ရှိရင်စိတ်တည်ငြိမ်မှဖြစ်တဲ့ဒီသမားတွေပညာမဲ့ဖို့နိဗ္ဗာန်ရောက်မလားဟုတ်ကလားဗျာဟင်ဘဝတံပါတိတာရှိပြီးဘောဂတံပါတိမရှိရင်လေဘဝသာပြည့်စုံပြီးဟောဘောလူဘဝတော့ရလာတဘောဗျာစီးစိမ်ဥစ္စာမရှိရင်ပေါ့ဟုတ်ကလားအဲ့လိုလူဘဝရောက်ပြီးလူစည်းစိမ်နဲ့ပြည့်စုံအောင်မှတင်ဗျာ အဲ့တော့လူစိတ်စိတ်ကိုဒါနကတောင်းယူမှတင်တယ်လူဘဝကိုသီလကတောင်းယူမှတင်တယ်ဗျာဟုတ်ကလားနတ်ဘဝကိုတို့သီလကတောင်းယူကမှတင်တယ်နာသိစိတ်ကြတော့ဟောအဲ့တော့နတ်ပြည်ရောက်တယ်ဗျဟိုသီလအားကောင်းတဲ့အတွက်တော့နတ်တော်သွားဖြစ်မှာဗျနတ်တထေးမဖြစ်ဘဲနဲ့နတ်အစီကံဖြစ်ရင်ဟောဘယ်လိုလုပ်မလဲ ဟုတ်ကလားဗျနတ်ပြည်မှာကောအကုန်လုံးတထေးကြီးတယ်ထင်မလားဟာတို့လူပြည်ကသွားတာတို့လူဟာတွေပဲနေမှာပေါ့တို့လူပြည်ကတထေးကြီးတယ်လားအေးအဲ့ဒီတိုင်းပဲဗျအဲ့တော့နော်တို့ဟိုဟာလားဘေမတာရာမင်းကြီးဒီပြည်ရေဟိုဝိတ္တဝန္ဒမင်းကြီးရဲ့အစီခံသွားဖြစ်တာလေသဝနနာတာဆိုတာအဲသဝနနာတာလို့ပြောတာပေါ့ဗျာတို့ဗမာလူတော့ချင်းမြန်တော်နေမှာပေါ့ အဲတို့တခါကြီးတို့နဲ့ပြောရင်တော့ပြုံပြုံပြုံပြုံးထင်တယ်အဲ့ဒါနာပြုံးများနာပြုံးလူပြည်မှာလူပြုံးရှိတာမဟုတ်နတ်ပြည်လည်းနာပြုံးရှိတယ်ဗျဟုတ်ကလားဗျာပြီးတော့တို့တရားမင်းကြီးဖီးတဲ့အေရဝံလို့ဆိုတာအေရဝံဆင်မောကြားဘူးသလားဗျာနတ်ပြည်မှာတို့ဆင်ကျွေးစရာငပြောပင်ရှိသလားဗျဆင်သာရှိသလားအေးသူလည်းနာဗျာ တရားမင်းသွားကနေမှလေးပဲကြီးထောက်ပြီးဖင်ကြီးလိုဖန်ဆင်းပြီးသွားပေးရတာဟုတ်လားအဲတရားမင်းကြီးပြန်လာတော့သူ့ဘုမှန်လေးသူဝင်ပြီးတော့သူလည်းနာစေကနာတန်းရရှိဦးမှာပေါ့ဗျာအဲ့ဒီတော့ပြန်ဝင်တော့လည်းနာသားနာသားပေါ့ဗျာဟင်ဟုတ်ကလားလူပြည်အဆင်ကားမှဆင်သိန်းကဆင်စာကျိုးသေးတယ်နတ်ပြည်ကဆင်ကြတော့ ဆင်ဒိန်းလည်းမရှိဘူးဗျာဆင်သာကျွေးမဲ့လူလည်းရှိဘူးဗျာဟင်အဲ့တော့နတ်ပြည်ရောက်တော့ဟိုတထင်းကြီးတယ်ထင်မလားအဲ့နတ်ဆင်းရဲလည်းရှိသေးတယ်တိလအကြောင်းတော့ဖြင့်နတ်ပြည်ရောက်သွားတော့ဗျာဒါနမပါတော့ဆင်းရဲနတ်ဆင်းရဲတာရှိသေးတယ်ဟုတ်ကလားဗျာတို့ဒီဟာလာဟိုတိန်တော်မြင်းတို့ဘာလို့လဲဒီတိုင်းကြီးမှာပါဗျာဟင်ဟိုမှာမြင်းစာတော့ရှိမှမထင်ပါဘူးဟုတ်ကလား ဟင်သူတို့နာသားတွေအစီခံနေပဲနေမှာပါပဲအဲ့တော့နတ်ပြည်တော့ရောက်သွားပြီဟိုတီလာကောင်းတဲ့အတွက်တော့တီလာတကူကောင်းတဲ့နတ်ပြည်ရောက်သွားပြီဒါနမပါခဲ့လို့ရှိရင်နတ်ဆင်းရဲသားဖြစ်တာလည်းရှိသေးတယ်ဒါလည်းစဉ်းစားထားကြဦးဟုတ်ကလားဗျာလူပြည်မှာဟောလူဘဝကိုရောက်လာတော့တီလာကပြစ်ချလိုက်တာတင်တယ်ဟဲ့တီလာစေရနာကံတီလာကုသိုလ်ကံကပြစ်ချလိုက်ပြီးလူဘဝရောက်လာပြီအကုန်လုံး တထေးတွေရှိတယ်ပဲလားဆင်းရဲသားလည်းရှိသေးတယ်ဟုတ်ကလားဗျာအဲ့တော့တို့ဘဝနဲ့ပြည့်စုံဖို့သီလတင်တယ်ပြုတ်ဘောဂနဲ့ပြည့်စုံဖို့ဒါနတင်တယ်အဲ့တော့ဘယ်တော့ဖြစ်ဖြစ်သီလဆောင်ဒါနပြုမယ်ကျမ်းရင်သီလလေးအရင်ခံပေးပါဟုတ်ကလားကိုယ်အင်ဖုနောကတာတောင်သီလလေးအရင်ယူပါသေးတယ်လေဟင်ဒီတိုင်းကြီးထိုးကလိုက်သလားသီလယူသေးလားဒါပြင်တော့ တန်ဃာတော်ရှင်ကောင်းရှင်များများဆုံးခံကြွလာတော့ဟောတီလာမဲ့ဒါနပြုလိုက်သလားတီလာနဲ့ဒါနပြုလိုက်သလားဟုတ်ကလားဆုံးလောင်းတော့မယ်ကြာရင်အ ਨੇ ဆုံး၅ပါးသောသိက္ခာပုဒ်တော်ဖြင့်ခံယူပြီးတော့မှပြုပါဖဏတရားရှိရမှာတင်ဗျာဟုတ်ဗျာအဲ့တော့ဘဝနဲ့လည်းပြည့်စုံမယ်တို့ပါတော့စည်းစိမ်နဲ့လည်းပြည့်စုံမယ်ဆိုရင်မိမိဘောမချမ်းသာဘူးလား မိမိယူကိုနေတဲ့အချမ်းရံနေရောမချမ်းပါဘူးလားအဲ့တော့တစ်ဖက်သားချမ်းသာမှကိုချမ်းသာတာဗျဒီကိုတော့ချမ်းသာနေတယ်တစ်ဖက်သားဆင်းရဲနေတယ်ဆိုရင်ဟောကိုစိတ်ထိုင်ကြပါမလားဒီမိမိနဲ့ပေါင်းသိနေတဲ့အချွေရနေလဲချမ်းသာအောင်ပါဗျဟင်အဲဒါမှမိမိမှလည်းစိတ်ထိုင်ကြမှာတင်ဗျာဟင်အဲစိတ်ထိုင်ကြမှတို့လိုချင်တဲ့စိတ်တည်ငြိမ်မှုတမာတိဖြစ်မှာတင်တယ် အဲ့စိတ်တခုရီရောစိတ်ဖြစ်ပြီဆိုမှတခုရီသောနေရာရဖြစ်ပျက်ကိုမြင်ရမှာမဟုတ်ဘူးလားတနေရာတဲ့စိုက်ကြီးမှာတနေရာတဲ့အကြောင်းသိမှာပေါ့ဟုတ်ကလားကြည့်တဲ့နေရာဟောအပေါ်ရန်ကြောတိကြည့်မှရမှာလားအထဲကိုစိုက်စိုက်ဆူဆူကြည့်မှရမှာလားဟုတ်ကလားရေရေထဲရင်းရင်းနေတာကြည့်ရင်အောက်မှာရေနဲ့တယ်ဆိုတာသိလိုက်ဟုတ်ကလားအောက်မှာရေနဲ့တယ်ဆိုရင် အပေါ်မှာရေပြင်ဘလောက်လိမ့်နေနေအောက်မှာတို့ဝဲရှိတယ်အဲ့တော့အောက်ဝဲကိုအပေါ်ကကြည့်ရုံနဲ့မြင်နိုင်မလားအဲ့တော့မြေအောက်ဟိုကျမ်းပြင်ကဝဲကိုဘယ်လိုလုပ်ကြည့်ရမလို့ဟင်ဟင်အာရေမှုဓမ္မပါမှာသိလို့ရမှာပေါ့ဟင်စီဘောကစီးသွားရုံနဲ့ဘယ်တော့မြင်နိုင်မှာမလားအဲ့တော့တို့ခန္ဓာဖြစ်ပြမှာလဲအแทမှာနည်းနည်းလေးတို့ဟုတ်လား သူတို့အတွင်းကအတွင်းကချင်းသူတို့ချင်းချင်းတိုက်ခိုက်နေရတဲ့တိုက်ခိုက်မှုကြောင့်ဖြစ်နေရတွေကတို့တစ်ဆက်ကမရုပ်ကတိ6000မလိုက်နံကလေးကတသိန်းထင်ဒါသူတို့ချင်းချင်းတိုက်ခိုက်ရဒါလေးပါတိုက်ခိုက်ရတာဖြစ်နေမှာမဟုတ်လားဟုတ်ကလားဟင်ဒါလေးပါချင်းချင်းတိုက်ခိုက်ရတာဖြစ်နေတဲ့အဲဟိုတို့အထဲမှာရှိတဲ့အထဲရှိနဲ့အထဲသေးရဲ့ဖောက်ပြန်ပြည့်စုံမှုတွေအဲ့ဒါကိုအပေါ်ရာကြောလေး ကြည်ယုံတီယုံလေးနဲ့ရမလားတီးပြီးနောက်ကိုစိုးလိုက်အားလေးနဲ့သူ့ရှုွက်သေးကိုဟုတ်ကလားဗျသူ့အသေးစိတ်အတွင်းမှာနင်းနေတဲ့နေရာလေးမှာရှိတဲ့ဟာကိုသိချင်စိုးလိုက်ကလေးနဲ့ကြည့်ရမှာတင်တယ်နင်းနေတာကိုအပေါ်ရာနဲ့ကြည့်လို့ရမလားဗျဟုတ်ကလားအဲ့တော့စိုးလိုက်အားနဲ့ကြီးမှရတယ်ဆိုတော့ဒီလောက်ထိစိုးလိုက်နိုင်ဖို့ဆိုတာအတော်ရစိတ်တည်ငြိမ်မှုနဲ့စိုက်လို့ရမလား ဟင်အတော်ရောက်စိတ်တည်ငြိမ်မှုနဲ့ဆိုပြန့်ထွက်သွားမှာပေါ့စိတ်စည်းလုံးမှုကိုအင်မတိအင်မတန်ကောင်းမှစိုက်လို့လူသလောက်စိုက်လို့ရတာဗျလူသလောက်စိုက်မှတစ်စက္ကန့်အတွင်းကိုယုတ်ကတိ6000နံကတိတသိန်းချုပ်ပြောက်ပြည့်စည်နေတာမြင်ရမှာပေါ့ဟုတ်ကလားဘုရားရှင်ကတော့သူ့ရဲ့ရွှေညာတော်ကြီးနဲ့ဟောတာတော့ဒီတစ်စက္ကန့်အတွင်းကိုစက္ကန့်လေးတစ်ချက်တင်တယ်ဗျာနန်းရဲ့ ဖြစ်ပြီးပြတ်သွားတဲ့အချိန်ပေါင်းဟာဂတိတသိန်းနဲ့ဗျဖြစ်တသိန်းမဟုတ်ဘူးနော်ဂတိပေါင်းတသိန်းထင်တယ်ဂတိပေါင်းတသိန်းလားဖြစ်တသိန်းလားဂတိပေါင်းဂတိပေါင်းကိုတသိန်းဟုတ်ကလားဗျာအဲ့တော့ရုပ်တစ်ချက်ကိုစိတ်က16ချက်လျင်မြန်တဲ့အတွက်အဲ့ဒီတသိန်းကို16စားလိုက်ရင်ရလာတဲ့အကျွင်းဟာရုပ်ပဲပဲလေအဲ့တော့အကျမ်းသားဆိုရင်တော့ဂရီ6000ပဲပြောလိုက်ရမှာပေါ့ 6000ဝန်းကျင်လောက်ရှိမှာပေါ့လေဟုတ်ကလားဗျာဒီလောက်နုံညံပြီဒီလောက်လင်းမြန်တာလေးကိုတို့ဒီအပေါ်ရန်ကြောလေးကြည့်ယုံနဲ့ဟုတ်ကလားဟင်အတော်ရန်ဟိုအတော်ရော့လောက်ဒီယုံနဲ့အေးယုံနဲ့ရပါမလားအဲ့တော့အဲ့လောက်ဒီအေးမှုတီးမှုဖြစ်ဖို့ဆိုတာနောက်ကအာလုံးစရဏသီလာလို့ပြောခေါ်တဲ့တို့ပါတော့ဘဝတံပါတိ ဘောဂတံပါတိတိပြည့်စုံမှရမှာတင်တယ်ဓမ္မစရဏသီလဖြစ်တဲ့လင်းဝမယဝတ္တိကြီးမှာမဟုတ်ဘူးလားလင်းဝမယဝတ္တိကြီးမှတပည့်သားစိတ်ချမ်းသာမှာမဟုတ်ဘူးလားတပည့်သားစိတ်ချမ်းသာမှာအာထုတ်သူလည်းစိတ်ချမ်းသာတာဗျာစိတ်ထိုင်ကြမှာဗျာဟုတ်ကလားဗျာအင်းအဲ့ဒီခါကျမှတို့လူချင်းနဲ့ခုနကမဟုတ်ဆရာတော်ဘုရားကြီးပေးထားတဲ့နေသိရင်တိုင်းဆိုရင်ခုနကမဲ့တီဖူရီနိဗ္ဗာန်လေးဒီကိုရောက်အောင်မှတင်တယ် အဲ့လိုရောက်တာတောင်အကောင်းဆုံးကတော့တို့လူဘဝကနေပြီးယူတာကောင်းဆုံးပဲတို့အထက်ပမာပြည်နယ်ပြောရင်တော့မန္တလေးဟာကုံစီတိုင်ပဲထင်တယ်ဟဲ့ဟင်တို့မုံရွာဘက်ကလာတော့ဟောဘယ်မှာဆုံးတယ်လဲတို့ရှမ်းပြည်လာရှိုးတို့ဘယ်လိုဘက်ကလာတော့ဟောတို့ဟိုမြကြီးနားတို့ဘယ်လိုဘက်ကလာတော့ဟောဗျ တို့ဟိုဘက်ကသာသီပြမနာတို့ဘက်ကဒီဘက်ဆန်တက်ခဲ့ရင်ဟောဗျအဲ့ဒါဒီမန်းလေးပါနဲ့တူတော့ကုန်းစီတိုင်းအဲ့ဒါဒီမန်းလေးမှာလူကျင်တာဒီနေရာကိုရတယ်တင်တယ်တို့လူပုံမှာဟောလူကျင်တာကိုရနိုင်တယ်ဟင်လူကျင်တာကိုရနိုင်တယ်ရအောင်လဲလုံနိုင်တဲ့အာတို့ဒီမှာပဲရှိတယ်ဟုတ်ကလားဘုရားရှင်နဲ့အရိယာတို့သူတင်သိလိုက်တဲ့တရားကိုတို့လူပုံမှာပဲ ရာတိုက်ခွင့်ရှိတယ်ဟုတ်ကလားနတ်ပြည်ကြတော့တို့ဒီကမှအခြေခံပါမသွားရင်နတ်ပြည်ကြမှာအတိမရနိုင်ဘူးလို့ဆိုတယ်ဒီကအခြေခံပါသွားမှရမှာဗျဟုတ်ကလားဗျအ ਨੇ ဆုံးကလျာဏပုထုဇဉ်လောက်လားဖြစ်ပြနေကလျာဏပုထုဇဉ်လောက်ဟုတ်ကလားယုံကြောင်းတန်ကြောင်းသိနိုင်နေတဲ့ယုံနာတို့ရဲ့ဖြစ်ပြကိုယ်တည်ညာဆယ်သိကယုံနာရဲ့ဖြစ်ပြသဘောတွေကြီးတယ်မဟုတ်ဘူးလား အဲ့ဒါတော့ကိုထဲဝင်ခြင်းအတွက်ပြီးဘူးမှဆိုကြတော့မက်ဖို့ကိုသွားနိုင်တယ်။ဘာဖြစ်လို့တော့တို့နတ်ပြည်မှာအသိဉာဏ်ကတို့တဲ့ပါတယ်။တခါထားတော့ဟောလိုက်တာနဲ့သူတို့ဟိုမှာသောတာပတိမက်ကိုကြားနိုင်တယ်။ဉာဏ်အဲ့လောက်ကောင်းတို့တော့ကြင့်နိုင်တဲ့ရုပ်တို့လိုဘူတာရုပ်မရှိဘူးဗျာ။ဟုတ်ကလား။သူတို့မှာအစွဲကြောင့်ဖြစ်တဲ့ရုပ်ထင်တယ်။သူတို့ရဲ့ကုသိုလ်အကျိုးပေးတဲ့ဖြစ်တဲ့ရုပ်မဟုတ်ဘူးလား။ အဲသူတို့ကြတော့ညံကောင်းမလားကြင့်နိုင်တဲ့ယုတ်ရှိဟင်စိတ်ဓာတ်ဘက်ကအားကောင်းတယ်ယုတ်ဓာတ်ဘက်ကညံ့တယ်လို့ပြောရမှာထင်တယ်ဆင်းကြီးကြတော့တို့တည်းကြင့်နိုင်တယ်ဗျဟုတ်တယ်တယ်ဘယ်လိုဆင်းကြီးဆင်းကြီးနဲ့တို့နဲ့ပြန်ကြည့်ရင်ယုတ်ဓာတ်ဘသူကပိုခိုင်တာတော့ဟုတ်ကလားဗျသို့တော့တို့လူသိနိုင်တဲ့ညာရှိသလားစိတ်ဓာတ်ကြတော့တိရစ္ဆာန်ပဲကြတော့ ယုတ်တဘက်ကဘလောက်အားကောင်းနေနေသိနိုင်တဲ့စိတ်ဓာတ်မရှိဘူးတို့ဒီကြတော့ကျင့်နိုင်တဲ့ယုတ်တလည်းရှိတယ်ထင်တယ်သိနိုင်တဲ့နှစ်ခုစုံတယ်ထင်တယ်ဒါကြောင့်မို့လူဘဝသည်လူကျင်နာရမယ်ကုန်စီတိုင်းဟုတ်ကလားဗျာတက္ကသိုလ်ပြောကြအောင်ဆိုဗျာနတ်ပြည်ကြတော့ဒီကနေပါသွားတဲ့ကံအကျိုးပေးလေးတွေကိုသွားပြီးခံစားတဲ့ပုံတင်လေဟဲ့ သူကဒုက္ခဘုံလားဒုက္ခဘုံလားဒုက္ခဘုံဟုတ်ပြုတ်ဒုက္ခဘုံဆိုတော့သူကလည်းဆောင်းတွင်ကြီးပြာသူလားလို့နေမှာနော်ဟုတ်ကလားအင်းဆောင်းတွင်ကြီးပြာသူလားကြတော့ဟောချမ်းလွန်းတော့အလုတ်တွင်ရလားဗျမှန်တယ်လို့ဟုတ်ဟိုတို့တိရစ္ဆာန်ဘုံကြတော့လေနွေခေါင်းကောင်းကဆုံလားနဲ့မတူတပေါင်းလားနဲ့မတူဘူးလားသူလုံးတော့ဟောအလုတ်တွင်ရလား ဟုတ်တယ်နဲ့နတ်ဘုံကြတော့လေချမ်းသာလွန်းလို့မလို့ဖြစ်ဘူးအပေဘုံကြတော့လေဆင်းရဲလုံးလို့မလို့ဖြစ်ပြန်ဘူးတို့လူပြည်ကြတော့ချမ်းသာတာတွေလည်းနည်းနည်းပါတယ်ထင်တယ်ဆင်းရဲတာလေးကဟောအဲ့တော့ဒီကမနူပိုင်းလေးနဲ့တူတယ်ဟုတ်တယ်နဲ့ချမ်းသာတာတွေလည်းပါတယ်ဆင်းရဲတာတွေလည်းပါတယ်အဲ့တော့ဆင်းရဲတဲ့အကြောင်းသိချင်ရင် ချမ်းသာတာလေးနဲ့ရှင်ကြည့်ရင်မရနိုင်ဘူးလားချမ်းသာတဲ့အကြောင်းသိကျင်ရင်ရောဆင်းရဲတာလေးဆင်းရဲတာလေးနဲ့ရှင်ကြည့်ရင်မရနိုင်ဘူးလားဒီမှာတမနွေပိုင်းဖြစ်တဲ့အတွက်လူပုံမှာလူကျင်တာကုန်ရတယ်ဟုတ်ကလားဟုတ်ကလားဗျာအဲ့တော့လူဘဝရောက်ဖို့ရာကိုခုနတို့စောက်တည်ခဲ့တဲ့တိလာကတောင်းယူရမှာတယ်ဗျာတိလာတန်ရှင်ရင်တန်ရှင်တယ်လို့ ဘဝမှာမျိုးရိုးကောင်းဖြစ်လာမှာပေါ့တိလမှာညံဖြစ်ရင်ညံဖြစ်တယ်လို့ဘဝမှာလည်းမျိုးရိုးဘဝဖြစ်မှာပေါ့အဲ့တော့မျိုးကောင်းမျိုးရိုးကိုတိလတမတနဲ့ခွဲရမယ်ဟုတ်ကလားဗျာတက္ကတုတိလဆောက်တည်ပြီးရင်ခုနကတို့ပြုခဲ့တဲ့ဒါနကဘောကကိုကျူးပေးမှာမဟုတ်ဘူးလားအဲ့တော့ကျူးပေးမဲ့နေရာမှာ ပစ္စည်းများမများနဲ့မဆိုင်ဘူးဗျစေရနာထက်မထက်နဲ့ဆိုင်တယ်စေရနာထက်ရင်အဆင်မြင့်မယ်ဟုတ်ဗျာစေရနာညရင်အဆင်နိုင်မယ်ဟုတ်ကလားဗျအဲ့တော့တို့မန်းလေးမှာကောအကုန်တထေးတွေကြီးတယ်ထင်တယ်ဟာရွှေမင်းနေပြီကပဲဗျာဘယ်မျိုးတွေပဲတထေးတွေကြီးတယ်ဖြစ်ရမှာပေါ့ဘာဖြစ်လို့တော့ဘုရားနဲ့ ဟင်နေပြီးတော့ဆိုရင်တော့တထေးတွေစုနေတာမဟုတ်ဘူးလားဗျဟုတ်ပါတယ်ဗျာတဲ့ပြဒါဖိုးကမဟုတ်ဘူးတဲ့ကိုကဟုတ်တယ်တဲ့ဟင်ကဲပဲနေတော့ဗျာဟင်ဟင်အာလုံးပြာမီဗျာစေတနာတထေးတဲ့လုံးကြောမယ်ခမညာဘလောက်သေးတော့မိအောင်မအလှတကာကြီး တခါတဲ့2သိန်းကုန်3သိန်းကုန်4သိန်းကုန်တို့ခုခေတ်နဲ့ပြောရင်တော့10သိန်းကုန်ထိလုံမှာပေါ့ဗျာဟုတ်ကလား10သိန်းကုန်ကြီးလုံနေပေမဲ့အဲ့ဒီလူတကာကြီးသူ့လက်ကြားကဖေးလိတ်တူလေးတောင်းရင်မျက်နှာမဲတတ်နော်ဘာဖြစ်လို့တော့ဒီဖေးလိတ်တူကဘယ်လောက်တန်တော့သူကလည်းမေးလိုက်ကလေးကလည်းညီတယ်လေကိုကြိုက်တဲ့ဟိုအမျိုးသားလေးလည်းဖြစ်တယ်လေဟုတ်ကလားကိုကိုတောင်းနေကြသုံးနေကြစွဲနေတာလေးလည်းဖြစ်တယ်လေ ဟုတ်ကလားအဲ့ဒီ10သိန်းကိုအလှတကာကြီးသူ့လက်ကြားကအဲ့ဒီတညိုလောက်ရှိတဲ့ဆေးလေးတူလေးတောင်းတောင်းရင်ဘယ်လိုနေမလို့များဟင်ဝင်းမြောက်ဝန်သားနဲ့ပြေးမလားမျက်နှာပြက်သွားမှာလားဘယ်မလို့များတထေးတထေးလိုမေးကြည့်ရတာဟုတ်တယ်နဲ့ဟင်တို့ပြုတဲ့ဒါနာကများသောအားဖြင့်တော့ကြိုက်တာမစွန့်တဲ့ဒါနာပါဗျာ ကြိုက်တာဆုနဲ့ဒါနမဟုတ်သေးဘူးထင်ပါဟင်ဘယ်နဲ့တော့တဏှာတဒါနလားတဏှာလက်တမွေဒါနလားဒါမိုးကုသာသမီးတွေရှိပြောရမှာအာနာပါတဗျာဘယ်နဲ့တော့ဟင်တရားကြီးဟင်တို့တော်ဟိုတော့ဝိတ္တနိတိတနဲ့ဝိဝတ္တနိတိတလို့ခွဲတာမဟုတ်လားကွအဲ့တော့တို့ကအကြိုက်ဆုံးတာနဲတယ်ကွဟုတ်ကလားဟင် အကြိုက်ဆုံးတာနဲ့တယ်အဲ့တော့ကိုယ်ဆွဲလာနဲ့အဲ့ဒီငါပြည့်စည်ဆိုတဲ့ဆွဲလာတာကိုပယ်ရမှာတယ်လေဟုတ်ကလားလက်ထဲမှာဒီပစ္စည်းကိုသွန့်လိုက်လို့ရှိရင်ငါပစ္စည်းမဟုတ်တော့ဘူးဆိုတဲ့အစွဲလေးကိုလည်းလွတ်လိုက်ပါဦးဟုတ်ကလားအစွန်းနဲ့အလွတ်ဟုတ်ကလားရုပ်ကိုသွန့်၍စိတ်ကလည်းလွတ်လိုက်သားမှာအိုးအဲလိုနဲ့ဒီအကြိုက်ကိုတားရမှာတယ်လေဟိအကြိုက်တတ်တဲ့ဒါနမှာ တထေးပြောရမှာပေါ့ဗျဟုတ်ကလားအင်းတို့ဒါနာကလည်းတို့တန်ဃာတော်များကလည်းပြောတာပေါ့ဗျဒီဒါနာဆိုလို့ရှိရင်တော့လူဘဝနတ်ဘဝဘယ်လိုဘယ်လိုဗျဒီလိုလိုတန်ဃာတော်တရားဟောမပြောဘူးလားဗျတခါတည်းနန္ဒီယာတထေးသားဆိုလို့ရှိရင်ဒီမှာတို့မိဂရာဟောမှာတင်တယ်ဗျတို့ကြောင်းဆောင်တယ်ဟိုမှာဗိမာန်ကြီးပေါက်နေပြီတင်တယ်ဗျအဲနာဘောပတိတပင်းတွေကဘယ်လိုဘယ်လိုနဲ့ဒီလိုကမဟောဘူးလားဗျာ အဲ့ဒီလိုလဲခေါ်တာပဲဟုတ်ဗျာတခါတည်းဟိုကနာသမီးတွေကအရှင်မမောက္ကလံကိုတော်ကြီးသွားတဲ့ခါလာကြတော့အရှင်ဘုရားတပည့်တော်တို့အရှင်သားကိုပြောပေးပါဟိုတို့မြေအိုးနဲ့တူတဲ့လူဘဝလူခန္ဓာကိုဖျက်ခွဲခဲ့၍ရွှေအိုးနဲ့တူတဲ့နတ်ဘဝနတ်ခန္ဓာကိုလာပြီးတော့ယူပါဟုတ်ကလားဒီမှာရှိနေတဲ့အချာညာများဟိုပြင်းရင်နေပါပြီနဲ့တို့ရှင်မမောက္ကလံကိုတော်ကြီးကိုလူကြုံပါလိုက်တာထင်များ နန္ဒရသတို့သားတို့တန်ဃာတော်လည်းဒီလိုဟောတာထင်တယ်ဟဲ့အဲ့တော့တို့တရားဓမ္မတွေကလည်းဒီသာရည်စဲချနေတာဟဲ့စိတ်ကနတ်ပြည်နဲ့ဆောင်းထိုးဟုတ်တယ်လေဟုတ်ကလားဟင်ဘယ်နဲ့တော့ညဒီသာရည်စဲကုန်းချနေတာဗျစိတ်ကနတ်ပြည်နဲ့ဆောင်းထိုးချတာအဲ့ဒါတထေးလားဗျအဲ့ဒါတထေးလားဟောဗျမေးလို့ရတော့ဘူးခုနတထေးမကြီးဘယ်ရောက်သွားတော့ အတထိမကြီးမေးလို့မရတော့ပါလားဟင်ဟင်ခုနတို့တထိမကြီးပြောက်သွားတော့ဟင်အဲ့တော့တို့ကလူဘဝကြောင့်အောင်သီလတစ်ဘက်ကစင်ကြယ်ပေးသားမှာဟုတ်ကလားဒီဘက်ကဒါနကြတော့လေဒါနဝိတုဒ္ဓိဖြစ်ရမှာတယ်နော်ဟုတ်ကလားသေရနာထက်ဖို့ဘဝအစင်းမြင့်မှုရကိုသူကတောင်းယူမှာမဟုတ်ဘူးလားသေရနာတန့်ဖို့အဲ့ဒါဒါနဝိတုဒ္ဓိထင်တယ်အဲ့ဒါကဒီခံစားရမယ့်ဘဝမှာ အနောက်တာတင်ကင်းကင်းခံစားဖို့ဗျဟုတ်ကလားစေတနာထက်ဖို့ဟိုအမျောလူလည်းမဖြစ်စေနဲ့မျောတာလောဘအကျိုးပေးမှာစေတနာဗျယုံတောင်ပြီးခွေးမြောက်လိုက်မဖြစ်စေနဲ့ဟုတ်ကလားစေတနာကအကျိုးပေးမှာမဟုတ်ဘူးလားဟုတ်ကလားမျောတာကလောဘဆူတောင်းတယ်ဆိုတာရအောင်တောင်းကြတာမဟုတ်ပါဘူးသွာလန်းလေးပြောက်မှာဆိုလို့တောင်းရတာပါနိဗ္ဗာန်ဆူတောင်းလေ ပြီးတော့နိဗ္ဗာန်ကိုသွားနိုင်တဲ့ဘောဓိ၅မျိုးမရှိဘူးလားအဲ့ဒါလေးကဒီဘုံမှာလည်းဒီသူလေးပါနောက်ဘုံမှာလည်းဒီသူလေးကိုပံပြစ်နေအောင်ဝါသနာလေးပါသွားအောင်လမ်းပြောင်းမှာဆိုလို့ဆိုတောင်းတာရမ်းအောင်တောင်းတာမဟုတ်ဘူးလုံယူမှရတာဟုတ်ကလားတို့ဟိုဒီဟိုမန္တလေးကနေပြီးတော့တို့နတ်တလူဆိုရင်ဟောနတ်တလူသွားမယ်သွားမယ်နဲ့မန္တလေးပြောတော့ရောက်သလားတို့နတ်တလူဟာကောဒီလိုပဲမန္တလေးသွားမယ်သွားမယ်နဲ့ပြောရောက်သလားဘာလို့ရတော့ တွားမှရောက်တာသို့တော်ရောတွားမယ်လို့အာယုံပြုတာကလမ်းကြရင်လမ်းကွဲများတွေ့ခဲ့ရင်မန္တလေးလမ်းတဲ့တဲ့ကိုတွားနိုင်အောင်လို့မန္တလေးတွားမယ်တွားမယ်နဲ့အာယုံပြုရတာဗျအဲ့လိုမှအာယုံမပြုလို့ရှိရင်တော့တွေ့ရလမ်းဝင်သွားမှာပေါ့တွေ့တယ်လမ်းဝင်မကွာဆိုဘယ်ရောက်မှထင်လို့မန္တလေးတဲ့တဲ့ရောက်ပါမလားအာဖုန်လည်းတွေ့တယ်လမ်းတောက်ဝင်သွားမှာပေါ့အဲ့တော့ဆူတောင်းဆိုတာလည်းအဲ့ဒီတိုင်းဗျဟုတ်ကလား ကိုသွားမဲ့လမ်းလေးကိုအမြဲတမ်းတန်းနေအောင်လို့ဆူတောင်းရတာပါရအောင်တောင်းတာမဟုတ်ဘူးအဲ့တော့မမျောပါနဲ့ဟုတ်ကလားအပြိုင်ဆိုင်မလုံနဲ့ဟုတ်ကလားအမျောလူလည်းမဖြစ်စေနဲ့အပျော်လူလည်းမဖြစ်စေနဲ့မတော်လူလည်းမဖြစ်စေနဲ့ဟုတ်ဗျာအင်းအပျော်လူသွားတော့သူများလူတာကြည့်ပြီးတော့ဝန်းပေါဝန်းပါမဟုတ်လားဟုတ်ပြီသူများလူတာကြည့်ပြီးတော့အားကြပြီးလိုက်လူတာတွေလေဒါလည်းအပျော်လူကတဏှာဥသိနေတယ်ဗျဟင် ဟုတ်ကလားဗျာဦးမစီဘူးလားလူကြတော့ဟိုခမည်းကတော့ဗျာခမည်းစိတ်တန်းနဲ့ဆိုရင်တော့900လောက်တော့ထည့်ပါ1000လောက်တော့ခမည်းတန်ပါတဗျာနဲ့လာသေးလားဟင်အဲ့ဒါကြတော့တို့မတော်လို့လူရတာစေတနာဟုတ်ကလားအဲ့ဒါကြတော့တို့ဒေါသကပြဋ္ဌာန်းနေပြီဗျဟင်ဟုတ်ကလားဗျဟိုအမျောလူကြပြန်တော့ဟောတဏှာကပြန်ပြီးတော့တဏှာကပြန်ပြီးတော့မပြဋ္ဌာန်းဘူးလားအဲ့ဒါစေတနာသိမဟုတ်ဘူး စေတနာဖြစ်ပြီးတိုင်အောင်ပူဘိုးကြိုက်ပါနေတဲ့စေတနာလို့ပြောရလိမ့်မယ်ဗျာအဲ့ဒါကြအကျိုးပေးတန့်မှာမလားဗျာအဲ့တော့စေတနာလေးလည်းတန့်ပေးပါဟုတ်ကလားပစ္စည်းတို့ကောင်းမကောင်းနဲ့မဆိုင်ပါဘူးဗျာစေတနာတန့်မတန့်နဲ့ဆိုင်မဗျာဟုတ်ကလားပစ္စည်းများမများနဲ့မဆိုင်ပါဘူးဗျာစေတနာထက်မထက်နဲ့ဆိုင်မဗျာဟုတ်ကလားအဲ့တော့စေတနာထက်ရင်အဆင်ပြေလိမ့်မယ်ထင်တယ်လူဘဝကြလေဘောဂတံပါတိခံစားဖို့ စေရနာတရင်တို့အနောက်တာကင်းကင်းနဲ့ခံစားရမှာမဟုတ်ဘူးလားလူတဲ့နေရာမှာလဲတို့ဒီနေရာလေးကြတော့ဗျာအကြောင်းကံနဲ့ပြောရင်ကောင်းပါတယ်ဟုတ်ကလားအကြောင်းကံလေးသုံးချက်ညီဖို့လိုအပ်ပါသေးဗျာဟုတ်ကလားအကြောင်းကနှစ်ချက်အကြောင်းမဲ့လှူတဲ့ကုသိုလ်လည်းရှိသေးတာကိုဟုတ်ကလားအကြောင်းမဲ့ဆိုတော့တို့ခရီးသွားရင်းနဲ့ဟိုဆိုင်မော်နေရင်းနဲ့ ဟိုအလှူခံတွေ့ရင်တို့ဈေးထဲတော့ဘာလုပ်တာတော့အကျွေလေးတွေခတ်ထားရတယ်တင်တယ်ဟဲ့ဒီကလည်းဈေးရောက်ရဲ့ကြီးကလည်းတန်းလားဟိုကလည်းအလှူခံမှာခမရဆိုတခါတလေလက်တော့မကြည့်လိုက်ဘူးကြောက်ဆိုတော့ပါသေးလားအဲ့ဒါကြတော့ဘယ်စေတနာအာယုံရှိလားဟဲ့အဲ့ဒါကြအဟောတိကထင်တယ်အာဟဲ့အကြောင်းမဲ့ဖြစ်သွားပြီတင်နော်ဟင်လောဘတတ်လိုက်သလားဒေါသကိုရောတတ်လိုက်သလားမောဟကိုရောတတ်လိုက်သလားအဲ့ဒါကြအကြောင်းမဲ့တင်တယ်ဟဲ့ ဟင်တခါတို့လူတော့လူပါဗျာလူတလူလူတဲ့ဆိုတဲ့ကဒီငွေဘောကိုမလွန်ကျင်တော့လို့လူတာထင်တယ်ငွေတဲ့သာသနာကိုပိုးယုံကြည်လို့ထင်တယ်ငွေကရမဲ့ချမ်းသာတဲ့သာသနာကပေးမဲ့ချမ်းသာကိုပိုးပြီးယုံကြည်လို့ဒီငွေကိုစွန့်ပစ်တာမဟုတ်ဘူးလားဒါရင်ငွေဘောငွေနဲ့ဖန်ဆင်းထားတဲ့ပစ္စည်းတွေပေါ်မှာလောဘရှိသလားဒီလိုဆိုအာလောဘဖြစ်သွားပြီနော်အကြောင်းကတစ်ချက်တော့ရှိသွားပြီထင်တယ်ဟုတ်ကလားဗျာ အဲ့တော့တို့လှူတယ်ဆိုတာမိမိစိတ်တိုင်းညလှူရတာတင်တယ်ဟုတ်ကလားလူကံပုဂ္ဂိုလ်ကဘာယူခဲ့ပါဘာယူခဲ့ပါဘာလူပါဘာလူပါဒီလိုဆင့်ရင်ခေါ်ခြင်းရှိသလားမိမိစိတ်တိုင်းညလှူရတဲ့တွေ့စိတ်ကြည်လင်မှုတန်ရှင်းမှုဟောမပါဘူးလားဒီလိုဆိုဒေါသတပ်ပြီးသားတယ်နဲ့အဒေါသဖြစ်သွားတယ်တင်တယ်အကြောင်းတစ်ခုခံထားတယ်တင်တယ်အဲတတိနဲ့ရှုမှတ်မှုဖြစ်ပြမပါရင် အာမောဟဖြစ်နိုင်ပါမလားဖြစ်ပြမမြင်ခင်နေအောင်တတိလေးနဲ့တွဲဖက်ပြီးမလှူခဲ့ရင်ဟုတ်ကလားဗျာအာမောဟအကြောင်းကပါပါမလားမောဟကြီးဈာခံနေပြီလေအဲ့ဒီဒါနာသည်လောဘဒေါသနှစ်ခုကိုသာတတ်၍တတိနဲ့မောဟကိုမတတ်တဲ့အတွက်အကြောင်းကနှစ်ခုနဲ့တို့ပြုတ်လိုက်တဲ့ကုသိုလ်စေတနာဟုတ်ကလားမျိုးဖြစ်ဟုတ်ကလားဗျ ဒါကပေါက်တဲ့အကျိုးပေးကြတော့အကြောင်းကနှစ်ခုနဲ့သွားပြီးအကျိုးခံစားမလားသုံးခုနဲ့အကြောင်းခံပြီးခံစားမလားအဲ့ဒီပုဂ္ဂိုလ်ကိုဒွိပုဂ္ဂိုလ်ခေါ်မယ်ထင်တယ်ဟုတ်ကလားဗျဒါကိုဒွိပုဂ္ဂိုလ်ခေါ်မှာမဟုတ်ဘူးလားဘာဖြစ်လို့တော့ဒီမှာဒွိကံလောက်သွားတာလေလောဘဒေါသနှစ်ခုကိုသာတတ်၍တတိနဲ့မောဟကိုတတ်မသွားတဲ့တော့အမောဟပါမသွားဘူးဟုတ်ကလားဗျအဲ့ဒါတူတို့ဒီလိုကုသိုလ်ပြုပြီဗျာ ခုနလောဘဒေါသကတော့တာပြီးသားရှိတဲ့နေမှာပါပဲဟုတ်ကလားသို့တော့လှူတုံးသေးသေးလေးမှာအမှတ်ကလေးပါပြီဟုတ်ကလားဗျာသို့တော့အဲ့ဒီအမှတ်ကလေးတွေတာမန်မဟုတ်ပဲနဲ့ဖြစ်ပြမြင်တော့ตาရွေ့ตาရွေ့ကောင်းပေါ့ဖြစ်ပြတဲ့မမြင်နိုင်မိတိုင်အောင်ပြလွင်တဲ့စိတ်ဒါလည်းမောဟပဲထင်တယ်ပြီးတော့ခြေတုံချတုံဖြစ်တဲ့စိတ်ဒါလည်းမောဟထင်တယ်ပြီးတော့တူတူမိန်မောနေတဲ့စိတ်ဒါလည်းမောဟထင်တယ် မောဟကမူရင်းမောဟနဲ့ကိုယ်ွယ်မောဟရှိတာမဟုတ်ဘူးလားအဲ့တော့တတိရှိတာနဲ့အဲ့ဒီတုံးကိုဝင်သေးသလားဗျာပြန့်ချိန်ရောရသလားဗျာတွေးချိန်ရောရသလားဗျာဟင်ပြန့်ချိန်လည်းမရဘူးတွေးချိန်လည်းမရဘူးဟုတ်ကလားဗျာဒီလိုဆိုအာမောဟဖြစ်သွားပြီထင်တယ်အဲ့ဒါဆိုအကြောင်းကံ၃ချက်နဲ့တို့မျိုးစိထားလိုက်တာထင်ဗျာအဲ့တော့အကြောင်းကံ၃ချက်နဲ့တို့မျိုးစိထားလိုက်ရင် တို့သူ့အကျိုးပေးဘဝလူဘဝပဲဆိုကြပါစို့လူဘဝကိုပြန်ရောက်တော့အဲ့ဒီပုဂ္ဂိုလ်ဒီဘာအကျိုးပေးမလို့တိအိမ်နဲ့အကျိုးပေးမှထင်တယ်ဟုတ်ကလားအဲ့တော့တို့ဒီလှူတဲ့နေရာလေးမှာဒွေအိမ်နဲ့တိအိမ်ဆိုတာတတိလေးပါတာနဲ့မပါတာဒါလေးနဲ့ခွဲမှထင်တယ်ဒွေအိမ်နဲ့တိအိမ်ကိုဘာနဲ့ခွဲမလဲတတိပါတာနဲ့မပါတာဒါနဲ့ခွဲရမှာဗျာဒွေအိမ်တိအိမ်စာနဲ့ပြောရင်ခဲရင်းပါတယ် ဗမာနဲ့ပြောရင်တော့ဆွန်းလူတို့ကတတိပါရနဲ့မပါရဒါနှစ်ခုပဲဟုတ်ကလားဗျတွေးကြီးဒါနှစ်ခွဲမှထင်တယ်ဗျဟုတ်ကလားအဲ့တော့ဒီတတိမပါတဲ့အကျိုးပေးကြလို့ရှိရင်လူဘဝကိုရောက်လာပြီဆိုပါတော့တွေးအကျိုးပေးထင်တယ်ဟဲ့အကြောင်းကငါတွေးလောက်ထားတာမဟုတ်ဘူးလားအဲ့ဒီပုဂ္ဂိုလ်ကြတော့အာထုံဝိပဿနာဉာဏ်ဖြင့်တော့တက်နိုင်တယ်မက်ကိုမကြနိုင်ဘူးတေဟိုမက်ကြတာကတေးရာမဟုတ်ဘူးလား ဟုတ်ကလားဟိဟိတို့ခုနကအကြောင်းကံသုံးခြင်းနဲ့လူတဲ့ကုသိုလ်ကြတော့ဒီလူဘမကိုအဲ့ဒီတိုင်းလာပြီးတည့်အကျိုးပေးကြတော့ဟုတ်ကလားဝိပါဒနာညာနေကရလားဗျမက်တီဖူတွေနိဗ္ဗာန်တွေထိမဝင်နိုင်ဘူးလားအဲ့တော့မိုးကုသာသမီးတွေကတောင်းတော့ပြင်ဗျာခုနကဘယ်ထိတောင်းတော့လုံတော့တွေ့တွေလားတိတွေလား ပြောအောင်အောင်ဖွားကလေးပဲနာရောက်ပေါ့ဒီလေလားတိလေလားဗျခုနကအလူရဲ့နဲ့ဖိုးပြောလားဟင်ခုနကအလူရဲ့နဲ့မဟုတ်ဘူးလားဟင်အဲခုနကအလူရဲ့နဲ့ဝင်လို့တာတိဟိရောဗျလုတ်ကြောမယ်ဒီဖိုးတို့အရွက်တိုက်ကြပြောတာလေလားဟုတ်ကလား အဲ့တော့ဒီတတိလေးမပါတာနဲ့ပါတာဟာနိဗ္ဗာန်ဝင်တဲ့နေရာချအလွန်စကားပြောတယ်ဟင်ဒီလောကီမှာတော့ရာလောက်တဲ့နေရာတော့ဟိုသူလိုကိုလိုပဲထားလိုက်ကြပါလို့ဘာမှမထူကြလာပါဘူးဟုတ်ကလားတတိဖြစ်တာချင်းလည်းအတူတူနေကြမှာပါပဲနာဖြစ်တော့ကောနာနာတတိဖြစ်တာချင်းလည်းအတူတူပဲနေကြမှာပါပဲသို့တော့နိဗ္ဗာန်ဝင်ကြစို့ကြတော့ဟုတ်ကလားလက်မှပြဆိုတော့အဲ့တတိလက်မှပြနိုင်တယ်လူဘယ်နဲ့တော့နိဗ္ဗာန်ဝင်ခွင့်ရလားမရဘူးလား အဲတတိလက်မမပြနိုင်တဲ့သူဟုတ်ကလားအဲ့တော့ခုနကတို့လူတဲ့ကုသိုလ်တွေကလက်မပါရလားမထင်ပါဘူးဗျာတို့တော့လက်မမဲ့တွေပဲထင်တာဟောဗျာဟောဗျာခုမှလျှောက်လာတင်နှုံးနေဗျာတို့ရှေ့နေရတော့ဟုတ်ကလားဒါတွေခုမှလျှောက်လာတင်နှုံးဆိုဟေး ဘယ်နဲ့တော့တီးမဖြစ်သေးဘူးတဲ့တို့ဖိုးကခုမှရှောက်လွားတင်ထားတုံးနဲ့ဟုတ်သလားဒါဒီအဖိုးပြောသလိုလက်ခံလိုက်ရမလားဟင်တို့ဖိုးပြောသလိုလက်ခံလိုက်ရမလားအခုနကလူလာတယ်တဲ့ဗျရုံးရင်ဆံကနဲ့ဘာမှမမပါဘူးတဲ့အခုမှတတိလျှောက်လွာတင်ရတုံးနဲ့လက်မှတ်ရဖို့ဟုတ်သလားဟုတ်သလားဒါတွေမှန်တဲ့ကန့်ကွက်ပါတယ်များပြောမလားလို့ဗျာ ဟင်ဟင်မကန့်ကွက်တော့ဘူးပေါ့ဟင်အဲ့တော့တို့လူတဲ့နေရာလေးတော့ဖြင့်သာသနာတွင်ဒါနာဖြစ်ခြင်းရင်တော့အကြောင်းကံသုံးချက်ကလေးနဲ့ညီအောင်ပြုပေးသားမှာဟင်ဒီသာသနာ့ဘာဒါနာမှာတော့ပြန်အကြောင်းကနှစ်ချက်လည်းလုံးလောက်ပါတယ်ဗျာဟုတ်ကလားဟဲ့သာသနာ့ဘာဒါနာကတော့လေအကြောင်းကနှစ်ချက်ပဲလုံးလောက်ပါသဗျာအကြောင်းမဲ့လည်းဖြစ်ချင်းဖြစ်ပါလိမ့်မယ်ဗျာဟုတ်ကလားဒီသာသနာတွင်ဒါနာ တို့သာသနာနဲ့ကျုံနေတဲ့ဒါနပြီးတော့တို့ပါတော့အလှူခံကောင်းကြီးရှိနေတဲ့ခါတင်နဲ့ဟဲ့ဒီချိန်မှာဘယ်ကိုလှူလို့သာသနာနဲ့ဒါနဖြစ်အောင်တတိလေးနဲ့ရှင်ပြီးဖြစ်ပြမြင်ပြီးတိဒါနာလေးဖြစ်အောင်ကြိုးစားသားမှာကဲနာကြသို့ဗျာ